ကမထာနာမေကမထာနာမေဗန္တေဗန္တေဒေထာသေထသန္တာရာသန္တာရာဝိတာဒုက္ခတောဝိတာဒုက္ခတောမောသနာထာယမောသနာထာယဒုတိယံပိ ဒုတိယံပိသမထာနာမေသမထာနာမေဗန္တေဗန္တေဒေထာသေထသန္တာရာသန္တာရာဝတ္တဒုက္ခတောဝတ္တဒုက္ခတောမောဇနာထာယမောဇနာထာယတတိယံပိ တတိယံပိကမ္မထာနာမေကမ္မထာနာမေဗန္တေဗန္တေဒေထဒေထသန္တာရာ တန်သာရဝတ္တဒုက္ခတောဝတ္တဒုက္ခတောမောဒနာထာယမောဒနာထာယဤခန္ဓာကိုဤခန္ဓာကိုမြတ်ဖုံးမောမြတ်ဖုံးမောဤညိုလူရမာဤဖျာဤညိုလူရမာဤဖျာတရားမယင်တရားမယင် တထိုင်တွင်တထိုင်တွင်အနှင်းပူဇော်ပါဤဖျာအနှင်းပူဇော်ပါဤဖျာတရားသမာတရားသမာအရိယာများကိုအရိယာများကိုပြမမိသမျှပြမမိသမျှတောင်းပန်သာတောင်းပန်သာဝန်ချကြောပါဤဖျာဝန်ချကြောပါဤဖျာငါပြုသမျှငါပြုသမျှ မြာလာထောတော်မြာလာထောတော်ဤကုသိုလ်သည်ဤကုသိုလ်သည်မဖို့နိဗ္ဗာန်မဖို့နိဗ္ဗာန်ရောက်လွယ်ရန်ရောက်လွယ်ရန်အမြန်ကျေစုပြုပါစေတည်းအမြန်ကျေစုပြုပါစေတည်းတတ္တလောကတတ္တလောကရှိသမျှအားရှိသမျှအားဒါနာသီလဒါနာသီလ မြာလာပေါင်းစုမြာလာပေါင်းစုဤကောင်းမှုကိုဤကောင်းမှုကိုသာဓုခေါ်စေသာဓုခေါ်စေပေငှဝေသည်ပေငှဝေသည်မသွေမုတ်ချရစေတည်းမသွေမုတ်ချရစေတည်းငါနှင့်ဒူစွာငါနှင့်ဒူစွာမြာတတဝါတို့မြာတတဝါတို့ချမ်းသာဒုက္ခချမ်းသာဒုက္ခ လိုတိုင်းရ၍လိုတိုင်းရ၍ဒုက္ခယံဖေဒုက္ခယံဖေကင်းစင်ဝေကင်းစင်ဝေငြိမ်းအေးရွှင်လန်းကြပါစေတည်းငြိမ်းအေးရွှင်လန်းကြပါစေတည်းသေခြင်းကိုဆောင်သေခြင်းကိုဆောင်ဒီကိုကောင်သည်ဒီကိုကောင်သည်မရှောင်ညာနေမရှောင်ညာနေ သေခြင်းစေသောသေခြင်းစေသောသေလေဓမ္မတာသေလေဓမ္မတာအာမနာအာမနာဉာဏ်စွာတရားရှာမပါတကားဉာဏ်စွာတရားရှာမပါတကားဉာဏ်စွာတရားရှုမပါတကားဉာဏ်စွာတရားရှုမပါတကားသာဓုသာဓုသာဓုဣရိယာပုပညာပါ အာကြီးတွေကြောကြီးတွေတောက်မထားနဲ့တင်မထားနဲ့ဖြေချလျှော့ချခန္ဓာကိုယ်တစ်ခုလုံးတက်တောင်တက်တာလေးနေထားနဲ့နေပြီးတော့မှဦးဇင်းတို့ရှေ့ကနေပြီးတော့ဦးဇင်းကကိုယ်ခန္ဓာကိုယ်ကနေမှမိဘဆရာသမားမိသားစုဖြန့်ဖြန့်ပြီးတော့မေတ္တာပို့ပြီးတော့သွားပြီးမှမေတ္တာကမ္မထံပြီးမှဟိုဘက်မှာစိတ်ဓာနုပဒနာကမ္မထံရှုွက်ဦးဇင်းပေးသွားပါမယ် အလုံးဣရိယာပုတ်စိတ်တိုင်းကြအောင်ပြင်ပြီးရင်ဦးဇင်းတို့မေတ္တာကမ္မထံစတင်ပြီးတော့ပွားကြရအောင်ကျွန်ုပ်ရဲ့ခန္ဓာကိုယ်ဤသည်ဘေးရန်ခတ်သိမ်းအငြိမ့်ပါစေဒေါသခတ်သိမ်းအငြိမ့်ပါစေ ဆင်းရဲခတ်သိမ်းအေးငြိမ်းပါစေနှလုံးစိတ်ဝမ်းအေးချမ်းပါစေမိမိရဲ့ခန္ဓာကိုယ်ကြီးတစ်ခုလုံးကိုစိတ်နဲ့ခြုံကြည့်ပြီးတော့ကျွန်တော်ရဲ့ခန္ဓာကိုယ်ကြီးဒီဘေးရန်ခတ်သိမ်းအေးငြိမ်းပါစေ ဒေါသခတ်သိမ်းအေးငြိမ်းပါစေဆင်းရဲခတ်သိမ်းအေးငြိမ်းပါစေနှလုံးစိတ်ဝမ်းအေးချမ်းပါစေ ကျွန်တော်ဤခန္ဓာကိုယ်ဤသည်ဘေးရန်ခတ်သိမ်းအေးငြိမ်းပါစေဒေါသခတ်သိမ်းအေးငြိမ်းပါစေဆင်းရဲခတ်သိမ်းအေးငြိမ်းပါစေနှလုံးစိတ်ဝမ်းအေးချမ်းပါစေ မိခင်ရဲ့မျက်နှာကိုမြင်အောင်ကြည့်ပြီးတော့ပို့မယ်ကျွန်တော်ဤမိခင်ကြီးသည်ဘေးရန်ခတ်သိမ်းအေးငြိမ်းပါစေဒေါသခတ်သိမ်းအေးငြိမ်းပါစေဆင်းရဲခတ်သိမ်းအေးငြိမ်းပါစေ နှလုံးစိတ်ဝမ်းအေးချမ်းပါစေကျွန်တော်မိခင်ကြီးသည်ဘေးရန်ခတ်သိမ်းအေးငြိမ်းပါစေဒေါသခတ်သိမ်းအေးငြိမ်းပါစေဆင်းရဲခတ်သိမ်းအေးငြိမ်းပါစေ နှလုံးစိတ်ဝမ်းအေးချမ်းပါစေကျွန်တော်ဤမိခင်ကြီးသည်ဘေးရန်ခတ်သိမ်းအေးငြိမ်းပါစေဒေါသခတ်သိမ်းအေးငြိမ်းပါစေဆင်းရဲခတ်သိမ်းအေးငြိမ်းပါစေ နှလုံးစိတ်ဝမ်းအေးချမ်းပါစေဖခင်ကြီးပြုံးရွှင်သော မျက်နှာကိုအာရုံယူပြီးတော့ပို့မယ်ကျွန်တော်ဤဖခင်ကြီးသည်ဘေးရန်ခတ်သိမ်းအငြိမ့်ပါစေဒေါသခတ်သိမ်းအငြိမ့်ပါစေ င်ရဲခတ်သိမ်းအေးငြိမ်းပါစေနှလုံးစိတ်ဝမ်းအေးချမ်းပါစေနှုတ်ဖခင်ကြီးဒီဘေးရန်ခတ်သိမ်းအေးငြိမ်းပါစေဒေါသခတ်သိမ်းအေးငြိမ်းပါစေ ဆင်းရဲခတ်သိမ်းအေးငြိမ်းပါစေနှလုံးစိတ်ဝမ်းအေးချမ်းပါစေနှုတ်ဖခင်ကြီးသည်ဘေးရန်ခတ်သိမ်းအေးငြိမ်းပါစေဒေါသခတ်သိမ်းအေးငြိမ်းပါစေ င်းရဲခတ်သိမ်းအေးငြိမ်းပါစေနှလုံးစိတ်ဝမ်းအေးချမ်းပါစေကျွန်တော်တို့မိသားစုအားလုံးတို့သည်ဘေးရန်ခတ်သိမ်းငြိမ်းကြပါစေ ဒေါသခတ်သိမ်းငြိမ်းကြပါစေဆင်းရဲခတ်သိမ်းငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေကျွန်ုပ်တို့မိသားစုအလုံးတို့သည်ဘေးရန်ခတ်သိမ်းငြိမ်းကြပါစေ ဒေါသခတ်သိမ်းငြိမ်းကြပါစေဆင်းရဲခတ်သိမ်းငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေကျွန်ုပ်တို့ဤမိသားစုအားလုံးတို့သည်ဘေးရန်ခတ်သိမ်းငြိမ်းကြပါစေ ဒေါသခတ်သိမ်းငြိမ်းကြပါစေဆင်းရဲခတ်သိမ်းငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေကျွန်ုပ်တို့၏ဆရာသခင်ကျေးဇူးရှင်အပေါင်းအားလုံးတို့သည် ဘေးရန်ခတ်သိမ်းငြိမ်းကြပါစေဒေါသခတ်သိမ်းငြိမ်းကြပါစေဆင်းရဲခတ်သိမ်းငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေကျွန်ုပ်တို့၏ဆရာသခင်ယေရှုရှင်အပေါင်းအားလုံးတို့သည် ဘေးရန်ခတ်သိမ်းငြိမ်းကြပါစေဒေါသခတ်သိမ်းငြိမ်းကြပါစေဆင်းရဲခတ်သိမ်းငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေကျွန်တော်တို့ဤဆရာသခင်ယေရှုရှင်ပေါင်းအားလုံးတို့သည် ဘေးရန်ခတ်သိမ်းငြိမ်းကြပါစေဒေါသခတ်သိမ်းငြိမ်းကြပါစေဆင်းရဲခတ်သိမ်းငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ yeah ။အကျွန်ုပ်တို့ဤနေအိမ်တွင်မှရှိကြကုန်သောမြင်အပ်မမြင်အပ်လူနတ်မြမာတ attva အလုံးတို့သည်ဘေးရန်ခတ်သိမ်းငြိမ်းကြပါစေ။ ဒေါသခတ်သိမ်းငြိမ်းကြပါစေဆင်းရဲခတ်သိမ်းငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေကျွန်ုပ်တို့ဤနေတွင်မှရှိကြကုန်သော လူနာမြမာတ္တဝါအလုံးတို့သည်ဘေးရန်ခတ်သိမ်းငြိမ်းကြပါစေဒေါသခတ်သိမ်းငြိမ်းကြပါစေဆင်းရဲခတ်သိမ်းငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ ကျွန်တော်တို့၏နေအိမ်တွင်မှရှိကြအကုန်သောလူနာမြမတတ္တဝါအပေါင်းတို့သည်ဘေးရန်ခတ်သိမ်းငြိမ်းကြပါစေဒေါသခတ်သိမ်းငြိမ်းကြပါစေဆင်းရဲခတ်သိမ်းငြိမ်းကြပါစေ နှလုံးစိတ်ဝမ်းအေးချမ်းကြပါစေကျွန်ုပ်တို့နေထိုင်ရာမြို့ကြီးတစ်မြို့လုံးမှာရှိကြကုန်သောလူနာမြမာတတ္တဝါပေါင်းတို့သည်ဘေးရန်ခတ်သိမ်းငြိမ်းကြပါစေ ဒေါသခတ်သိမ်းငြိမ်းကြပါစေဆင်းရဲခတ်သိမ်းငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေကျွန်ုပ်တို့နေထိုင်ရာမြို့ကြီးတစ်မြို့လုံးမှာရှိကြကုန်သော လူနာမြမာတ attva အပေါင်းတို့သည်ဘေးရန်ခတ်သိမ်းငြိမ့်ကြပါစေဒေါသခတ်သိမ်းငြိမ့်ကြပါစေဆင်းရဲခတ်သိမ်းငြိမ့်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ ကျွန်ုပ်တို့နေထိုင်ရာမြို့ဤတစ်မြို့လုံးမှာ ရှိကြကုန်သောလူနာဗြဟ္မာတတ္တဝါအလုံးတို့သည်ဘေးရန်ခတ်သိမ်းငြိမ်းကြပါစေဒေါသခတ်သိမ်းငြိမ်းကြပါစေဆင်းရဲခတ်သိမ်းငြိမ်းကြပါစေ နှလုံးစိတ်ဝမ်းအေးချမ်းကြပါစေကျွန်ုပ်တို့နေထိုင်ရာ နိုင်ငံကြီးတနိုင်ငံနိုင်ငံကြီးအတွင်းမှာရှိကြကုန်သော လူနာမြမတတ္တဝါအလုံးတို့သည်ဘေးရန်ခတ်သိမ့်ငြိမ်းကြပါစေ။ ဒေါသခတ်သိမ်းငြိမ်းကြပါစေဆင်းရဲခတ်သိမ်းငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေကျွန်ုပ်တို့နေထိုင်ရာနိုင်ငံကြီးတစ်ခုလုံးတွင်မှာရှိကြကုန်သောလူနာမြမတတ္တဝါပေါင်းတို့သည် ဘေးရန်ခတ်သိမ်းငြိမ်းကြပါစေဒေါသခတ်သိမ်းငြိမ်းကြပါစေဆင်းရဲခတ်သိမ်းငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေကျွန်ုပ်တို့နေထိုင်ရာနိုင်ငံကြီးတနိုင်ငံလုံးတွင်မှရှိကြကုန်သော လူနာမြမာတ attva အလုံးတို့သည်ဘေးရန်ခတ်သိမ်းငြိမ်းကြပါစေဒေါသခတ်သိမ်းငြိမ်းကြပါစေဆင်းရဲခတ်သိမ်းငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ ဤကဘာလောကကြီးတွင်မှရှိကြကုန်သောလူနာမြမတတ္တဝါအလုံးတို့သည်ဘေးရန်ခတ်သိမ်းငြိမ်းကြပါစေဒေါသခတ်သိမ်းငြိမ်းကြပါစေဆင်းရဲခတ်သိမ်းငြိမ်းကြပါစေ နှလုံးစိတ်ဝမ်းအေးချမ်းကြပါစေဤကဘာလောကကြီးတစ်ခုလုံးတွင်မှာမိတင်းနေထိုင်၍နေကြကုန်သောလူနာမြမတတ္တဝါအလုံးတို့သည်ဘေးရန်ခါသိမ့်ငြိမ်းကြပါစေ ဒေါသခတ်သိမ့်ငြိမ်းကြပါစေဆင်းရဲခတ်သိမ့်ငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေဤကမ္ဘာလောကကြီးတစ်ခုလုံးတွင်မှရှိကြကုန်သော လူနာမြမတတဝါအာလုံးတို့သည်ဘေးရန်ခတ်သိမ့်ငြိမ့်ကြပါစေဒေါသခတ်သိမ့်ငြိမ့်ကြပါစေဆင်းရဲခတ်သိမ့်ငြိမ့်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ စကြဝဠာသင်္ချေနန္ဒ၌ရှိကြကုန်သောလူနာမြမသတ္တဝါအလုံးတို့သည်ဘေးရန်ခါသိမ့်ငြိမ်းကြပါစေဒေါသခါသိမ့်ငြိမ်းကြပါစေဆင်းရဲခါသိမ့်ငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ စကြဝဠာသင်္ချေနန္ဒနာရှိကြကုန်သော လူနာမြတ်မာတတဝါအလုံးတို့သည်ဘေးရန်ခတ်သိမ့်ငြိမ်းကြပါစေဒေါသခတ်သိမ့်ငြိမ်းကြပါစေဆင်းရဲခတ်သိမ့်ငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ စัจ java လာသင်္ချေနန္ဒ၌ရှိကြကုန်သောအလုံးသောလူနတ်မြမတတဝါပေါင်းတို့သည်ဘေးရန်ခတ်သိမ့်ငြိမ်ကြပါစေဒေါသခတ်သိမ့်ငြိမ်ကြပါစေဆင်းရဲခတ်သိမ့်ငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ ရှေကျွန်းနောက်ကျွန်းတောင်ကျွန်းမြောက်ကျွန်းနဲ့စัจ java လာသိချေနန္ဒ၌ရှိကြကုန်သောသိတိရှင်မေတိရှင်ဝိသာနာမင်းမြမာမင်းနဲ့တရားမင်းပေါင်းတရားတွေပေါင်းသူတော်ကောင်းတို့ဘေးရန်ခတ်သိမ့်ငြိမ့်ကြပါစေဒေါသခတ်သိမ့်ငြိမ့်ကြပါစေဆင်းရဲခတ်သိမ့်ငြိမ့်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ ရှေကျွန်းနောက်ကျွန်းတောင်ကျွန်းမြောက်ကျွန်းနှင့်စကြဝဠာသင်္ချေနန္ဒ၌ရှိရကုန်သောဒိဋ္ဌိရှင်မေရိရှင်ဝိဇာနာမင်းမြမမင်းနှင့်တရားမင်းပေါင်းတိယတဝီပေါင်းသူတော်ကောင်းတို့သည်ဘေယံခာသိမ့်ငိမ့်ကြပါစေဒေါသခာသိမ့်ငိမ့်ကြပါစေဆင်းရဲခာသိမ့်ငိမ့်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ ဓာတရာဌာနာမေဝိရုလကနာမေဝိရုပကနာမေညင်းနဲ့ကုဝေဒနာမေညင်းနဲ့သာတော်သမိတော်ကျွေရမောင်မမိတ်တံအပေါင်းတို့ဒီ၎င်းသူရသတိသန္တိပရမိသောခောရမန္တာမဟာပိနေကွန်ယမေတော်များနှင့်အာလုံးသောဒေဝီဒေဝအပေါင်းတို့သည်၎င်းကိုယ်ဆောင်နှင့်အိမ်ဆောင်နှင့်ကြောင်းဆောင်နှင့်မြို့ဆောင်နှင့်နယ်ဆောင်နှင့်ဘယ်ဆောင်နှင့် ရသောနာရွာသောနာသာသနာတော်ကိုဆောင်ရောက်ကြကုန်သောနတ်မြတ်နာကောင်နတ်မြမအပေါင်းတို့တော်ပိုင်းတောင်ပိုင်းမြို့ပိုင်းနယ်ပိုင်းရပ်ပိုင်းရွာပိုင်းကွင်းပိုင်းပေါင်းတို့အာဂါသသောဘုံမသောယုတ်ကသောများနှင့်တကွာအလုသောနတ်ဒေဝတာအပေါင်းတို့နဂါကလုံးဂောမံယက္ခရက္ခကန္ဓဘာနာအပေါင်းတို့ဘောဂဝရီနဂါမင်းကြီးနဲ့ဘောဂဝရီနဂါမေတော်ကြီးနဲ့အလုသောနဂါအပေါင်းတို့မြင်အမမြင်အ အလုံးသောပုဂ္ဂိုလ်သူပုဂ္ဂိုလ်များပေါင်းနှင်းတကွာအလုံးသောနတ်မြမာပေါင်းအလုံးသော သူတော်ကောင်းပေါင်းတို့သည်ဘေးရန်ခတ်သိမ့်ငြိမ့်ကြပါစေဒေါသခတ်သိမ့်ငြိမ့်ကြပါစေဆင်းရဲခတ်သိမ့်ငြိမ့်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ အလုံးသောလူနာမြမသတ္တဝါအပေါင်းတို့သည်ဘေးရန်ခတ်သိမ့်ငြိမ်ကြပါစေဒေါသခတ်သိမ့်ငြိမ်ကြပါစေဆင်းရဲခတ်သိမ့်ငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေအလုံးသောတ attva ပေါင်းတို့သည် ဘေးရန်ခတ်သိမ့်ငြိမ့်ကြပါစေဒေါသခတ်သိမ့်ငြိမ့်ကြပါစေဆင်းရဲခတ်သိမ့်ငြိမ့်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေအလုံးသောလူနာမြမသတ္တဝါအပေါင်းတို့သည် ဝေယံခသိမ့်ငြိမ့်ကြပါစေဒေါသခသိမ့်ငြိမ့်ကြပါစေစေယခသိမ့်ငြိမ့်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ ကဲအလုံးစိတ်ဓာနုပဒနာရှုတော့မယ်မိမိရဲ့စိတ်ကလေးကိုစိတ်တလုံးပေါ်တလုံးသည့်ရှုနိုင်တဲ့ပုဂ္ဂိုလ်များလဲရှုလို့ရတယ်အဲ့ဒီလိုစိတ်ကိုရှုရတာပေါ်တိုင်းလောဘပေါ်ရင်ပေါ်တယ်ဒေါသပေါ်ရင်ပေါ်တယ်မောဟပေါ်ရင်ပေါ်တယ်ပေါ်တိုင်းပေါ်တိုင်းသောစိတ်ကိုရှုရတာခက်ရင် နာသီဝမှာ လေလေးရှူတဲ့အခါမှာ ရှူခြင်းစိတ်ဆိုတဲ့စိတ်ကအရင်ပေါ်တယ်နာသီဝမှာလေလေးရှူခြင်းနဲ့စိတ်ကလေးပေါ်လို့လေရှူရတယ်အဲ့ဒီရှူခြင်းနဲ့စိတ်ကလေးကိုအရင်မြင်အောင်ကြည့်နာသီဝမှာလေလေးရှူခြင်းနဲ့ဆိုတဲ့စိတ်ကလေးကိုအရင်ဆုံးမြင်အောင်တတိထားလေလေးရှူခြင်းနဲ့ဆိုတဲ့ စိတ်ကအရင်ပေါ်လို့လေလေးကရှူပေးရတာဒါကြောင့်မို့နွားနဲ့နောက်ကလှဲနဲ့ရှေ့ကနွားကသွားတာကိုနောက်ကလှဲကလိုက်ရတယ်လို့စိတ်ကဆောင်းတာယုတ်ကြီးကလိုက်ရတာလေရှူခြင်းနဲ့ဆိုတဲ့စိတ်ကလေးကြောင့်လေလေးရှူပြီးတော့တွင်းရတယ်အဲရှူခြင်းနဲ့စိတ်ကိုကြည့် လေလေးရှူခြင်းနဲ့ဆိုတဲ့စိတ်ကလေးကိုမြင်အောင်ကြည့်လေလေးရှူပြီးလိုက်တဲ့အခါကျတော့ကြာကြာထားလို့ရသလားမရဘူးတခါခဏလေးရပ်ထားကြည့်မရဘူးပြန်ပြီးထုတ်ချင်တဲ့စိတ်ကပြန်ပေါ်လာရတာအဲ့ဒီထုတ်ချင်တယ်ဆိုတဲ့စိတ်ကိုမြင်အောင်ပြန်ကြည့်ပြီးရင်လေလေးကသူ့အတူပြန်ပြီးတော့ထုတ်သွားရတာရှူခြင်းတယ်ဆိုတဲ့စိတ်ကြောင့် လေလေးရှုပေးရပြန်ပြီအဲ့ဒီရှုခြင်းနဲ့ဆိုတဲ့စိတ်လေးကိုမြင်အောင်ကြည့်ဒါကနံကမထံစိတ်တာနုပဒနာစိတ်ကိုကြည့်ခြင်းလို့စိတ်ကိုဒီတိုင်းဖမ်းဆိုတော့စိတ်ကဘယ်ရောက်သွားမှမသိဘူးဟိုပြေးလိုက်ဒီပြေးလိုက်အတိတ်တွေးလိုက်အနာကတွေးလိုက်နဲ့ဖြစ်နေတော့စစချင်းအဲ့လိုလေးဖမ်းပြီးမှနောက်ကြတော့မှပြေးရင်ပြေးတဲ့စိတ်ကိုဖမ်းပြေးတဲ့စိတ်ကဖမ်းလို့ မရဘူးခက်နေတယ်ဆိုရင်အဲ့ဒီမှာလေးလေးကိုရှူခြင်းနဲ့ဆိုတဲ့စိတ်ပြန်ပြီးတော့ထုတ်ခြင်းနဲ့ဆိုတဲ့စိတ်အဲ့ဒီစိတ်ကိုဒစိတ်ပြီးဒစိတ်ဒစိတ်ပြီးဒစိတ်သိအောင်လိုက်ရှုလေးလေးကိုရှူခြင်းနဲ့ဆိုတဲ့စိတ်ရှူခြင်းနဲ့ဆိုတဲ့စိတ်ကြောင့်လေးကိုရှူပေးရတယ်ပြန်ပြီးတော့ထုတ်ခြင်းနဲ့ဆိုတဲ့စိတ်ကြောင့်လေးကိုပြန်ပြီးတော့ထုတ်ပေးရတယ်ရှူခြင်းနဲ့ဆိုတဲ့စိတ်ထုတ်ခြင်းနဲ့ဆိုတဲ့စိတ် တစိမ့်ပြီးတစိမ့်ပေါ်တာလေးကိုပေါ်တိုင်းသိပေါ်တိုင်းသိအဲ့ဒါအရင်ဆုံးသိအောင်လုပ်စိတ်ဖြစ်တာကိုပေါ်တာကိုမသိရင်စိတ်ရဲ့ဖြစ်ပျက်ကိုရှုလို့မရဘူးစိတ်ပေါ်တာအရင်ဆုံးသိမှသူ့ရဲ့စိတ်လေးတစ်လုံးတစ်လုံးရဲ့ဖြစ်ပျက်ကိုရှုလို့ရစိတ်ကိုတတိထားလေးလေးရှုခြင်းနဲ့စိတ်ကလေးပေါ်လာရင်ပေါ်တာလေးကိုတတိထား တခါပြန်ပြီးတော့ကြာကြာထားလို့မရဘူးရှူပြီးပြန်တော့လေရှူခြင်းသိရှိလို့ရှူလိုက်ရတယ်ကြာကြာထားလို့မရတခါပြန်ပြီးတော့ခဏလေးရပ်ထားကြည့်ပြန်ပြီးတော့လေကိုပြန်ထုတ်ခြင်းတဲ့စိတ်ကပြန်ပေါ်တယ်အဲ့ဒီလေကို ရှူခြင်းနဲ့ဆိုတဲ့စိတ်ပြန်ထုတ်ခြင်းနဲ့ဆိုတဲ့စိတ်လေးကိုအရင်ဆုံးတတိထားကြည့်တတိထားတတိထားစောင့်ကြည့်တတိထားအဲ့ဒီစိတ်ကလေးကိုမြင်အောင်ကြည့် ယူခြင်းနဲ့ဆိုတဲ့စိတ်ထုတ်ခြင်းနဲ့ဆိုတဲ့စိတ်အဲ့ဒီစိတ်လေးကိုတတိထားနာသီဝနဲ့ကပ်ပြီးတော့မှတ်တဲ့အခါစိတ်ကိုဖမ်းဖို့ရနည်းနည်းလွယ်တယ်လောဘဖြစ်တဲ့စိတ်ဒေါသဖြစ်တဲ့စိတ်မောဟဖြစ်တဲ့စိတ်ဒီတိုင်းလိုက်ဖမ်းတဲ့အခါကျတော့တမာရီအားကောင်းတဲ့ပုဂ္ဂိုလ်များဉာဏ်ပညာအင်မတန်ထက်မြက်တဲ့ပုဂ္ဂိုလ်များအတွက်တော့သူကလွယ်ကူတယ်ဉာဏ်သိမ့်မထက်တဲ့ ယောဂီတွေများအတွက်ဆိုရင်အဲ့ဒီစိတ်ကိုဖမ်းရတာတမာတိတော်တော်နဲ့မတက်ဘူးသူကမလိုက်နိုင်တော့အဲကြောင့်မို့နှာသီးဝါလေးနဲ့ကပ်ပြီးတော့အဲ့လိုဖမ်းရင်တော့နည်းနည်းတမာတိကပို့ပြီးတော့လွယ်တယ်လေးလေးရှူခြင်းနဲ့ဆိုတဲ့စိတ်ကြောင့်လေးလေးရှူရတယ်တခါပြန်ပြီးတော့ထုတ်ခြင်းနဲ့ဆိုတဲ့စိတ်ကလေးပေါ်လို့လေးလေးပြန်ထုတ်ရတယ်ရှူခြင်းနဲ့ဆိုတဲ့စိတ်ထုတ်ခြင်းနဲ့ဆိုတဲ့စိတ်အဲ့ဒီစိတ်ကိုမြောင်ကြည့် ရှူခြင်းစိတ်ထုတ်ခြင်းစိတ်လေးတွေစိတ်ကအရင်ပေါ်လို့နောက်ကရုပ်တွေကလိုက်ရတာရှူခြင်းတယ်ဆိုတဲ့စိတ်ပေါ်လို့ဝါယောဓာတ်ကနောက်ကနေမှရှူပေးရတာပြန်ကြာကြာထားတော့မရဘူးပြန်ထုတ်ခြင်းတဲ့စိတ်ပြန်ပေါ်လို့တခါပြန်ပြီးထုတ်ရပြန်ရှူခြင်းတဲ့စိတ်ထုတ်ခြင်းတဲ့စိတ်ရှူခြင်းတဲ့စိတ်ထုတ်ခြင်းတဲ့စိတ်အဲ့ဒီစိတ်တွေကိုအကြိမ်ကြိမ်ပွားပေးပါမြင်အောင်ကြည့်ပါ မြောင်ကြည့်စိတ်တွေပေါ်ပေါ်ပေါ်ပေါ်လာတာမြောင်ကြည့်ကြာကြာထားလို့မရဘူးလေမရှူဘဲနဲ့ကြာကြာထားလို့မရဘူးရှူကျင်သိကအလိုလိုပေါ်လာတာထုတ်ချင်တဲ့စိတ်ကလည်းကြာကြာထားလို့မရဘူးအလိုလိုပေါ်လာတာတတိထားပြီးတော့ကြည်ပေးပါ စိတ်ပြန်လွင်ရင်ပြန်လွင်တဲ့စိတ်တွေးဝေရင်တွေးဝေတဲ့စိတ်မောဟဖြစ်တဲ့စိတ်ဒေါသဖြစ်ရင်ဒေါသဖြစ်တဲ့ဆိုတဲ့စိတ်ပေါ်သမျှစိတ်တွေပေါ်တိုင်းပေါ်တိုင်းကိုတတိထားတတိထားပြီးတော့ကြည်ပါရှေ့စိတ်ကိုနောက်စိတ်နဲ့ပြန် ပြီးတော့ကြည်ရတာရှေ့စိတ်လေးကပေါ်လာတာလေးနောက်စိတ်ကတတိထား ဘာမှကိုပေါ်မလာဘူးဆိုရင်ရှူခြင်းနဲ့စိတ်ပြန်ထုတ်ခြင်းနဲ့စိတ်လေးကိုတတိထားမျောပြီးတော့အတွေးနဲ့ပေါင်းနေမှာဆိုလို့လေရှူခြင်းနဲ့ဆိုတဲ့စိတ်ပြန်ထုတ်ခြင်းနဲ့ဆိုတဲ့စိတ်ရှူလိုက်ထုတ်လိုက်ရှူလိုက်ထုတ်လိုက်နဲ့ရှူခြင်းစိတ်ပေါ်လို့ရှူရပြန်နေရှူပြီးပြန်တော့ရသလားမရဘူးတခါပြန်ထုတ်ခြင်းနဲ့စိတ်လို့ပြန်ပေါ်တယ်တခါပြန်ထုတ်ရပြန်ပြီ။ ရှူလိုက်ရပြန်ပြီထုတ်လိုက်ရပြန်ပြီရှူတလက်ထုတ်တလက်ရှူတလက်ထုတ်တလက်နဲ့တမျိုးပြီးတမျိုးဒီစိတ်ကလေးတွေပြောင်းနေတာတခါတည်းကအတိတ်တွေးတဲ့စိတ်တခါတည်းကအနာဂတ်တွေးတဲ့စိတ်ဒါလေးပူလောင်တဲ့စိတ်တောကဖြစ်တဲ့စိတ်ဒေါသဖြစ်တဲ့စိတ်အဲ့ဒီစိတ်ကလေးတွေပေါ်တိုင်းပေါ်တိုင်းတတိထား တတိထားစောင့်ကြည့်ရှေစိတ်ပေါ်တာကိုနောက်စိတ်ကတတိထားဒါဝိပဿနာမတင်သေးဘူးပေါ်ပေါ်တိုင်းပေါ်တာကိုပဲကြည်ခိုင်းနေတာစိတ်တွေပေါ်တိုင်းပေါ်တိုင်းကိုပဲတတိထားခိုင်းနေတာစိတ်တွေပေါ်တိုင်းပေါ်တိုင်းတတိထားတတိထားစောင့်ကြည့်ဘယ်မှမရှုเสียမှရှိရင် ရှူခြင်းနဲ့စိတ်ကလေးပေါ်လာတာလေးဒါတတိထားပြန်ထုတ်ခြင်းနဲ့စိတ်ကလေးပေါ်လာတာတတိထား တတိထားတတိထားလှုပ်ခြင်းနဲ့ဆိုတဲ့စိတ်ပြင်းညင်နဲ့ဆိုတဲ့စိတ်လေးပေါ်လာရင်အဲ့ဒီစိတ်ကိုမြင်အောင်ကြည့်ရုပ်ကြီးကိုလိုက်လျောမပေးဘဲနဲ့စိတ်ကိုမြင်အောင်ကြည့်လှုပ်ခြင်းနဲ့ဆိုတဲ့စိတ်ပေါ်လို့နောက်ကရုပ်ကြီးကလိုက်လှုပ်တာပြင်းညင်နဲ့ဆိုတဲ့စိတ်ပေါ်လို့နောက်ကရုပ်ကလိုက်ပြင်ရတာအဲ့ဒီလှုပ်ခြင်းနဲ့ဆိုတဲ့စိတ်ပြင်းညင်နဲ့ဆိုတဲ့စိတ်ကြွခြင်းနဲ့ဆိုတဲ့စိတ်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 မမှန်ရင်စိတ်ကရှုလို့မရတော့အကြောင်းမို့ဒါလေးငြိမ်ပြီးတော့ကြည့်ရတာစိတ်ကအင်မတန်မြန်တယ်အင်မတန်မြန်တဲ့စိတ်ကိုသာသမင်နေဖမ်းတဲ့ကျက်တစ်တို့ကြားတို့อ่ะအင်မတန်မြန်တဲ့ဒီသမင်နေနောက်ကိုလိုက်ရင်မမှီဘူးဘာလို့ ਆ လဲချောင်းဖမ်းရတာမိလိန်နာမင်းကြီးကိုရှင်နာကတိန်ပြောတာ သားသမင်တွေကလိုက်ဖမ်းမယ်ဆိုရင်အင်မတန်မြန်တယ်တဲ့အပြေးကမြန်တော့သူတို့ဖမ်းလို့မလွယ်ဘူးတကြောင်မို့ခြုံဘုတ်ကနေအသာလေးစောင့်နေစောင့်နေတာအနီးနားရောက်ပြီဆိုမှတခါတည်းအနီးကပ်ပြီးမှလိုက်ဖမ်းမှမိတာခုလဲစိတ်ကအင်မတန်မြန်တော့တမာဒီလေးကိုထူထောင်ပြီးတော့တမာဒီဆိုတဲ့ခြုံဘုတ်လေးကနေကွဲကွဲပြီးတော့ပညာဉာဏ်လေးနဲ့ကြည့်ရတာ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 တွေးတဲ့စိတ်ကြံစည်တဲ့စိတ်အိမ်ကြောင်တွေးတဲ့စိတ်လုံကြောင်တွေးတဲ့စိတ်အတိတ်ကိုတွေးတဲ့စိတ်အနာဂတ်ကိုတွေးတဲ့စိတ်တွေးတိုင်းတွေးတိုင်းသောစိတ်တွေကိုတွေးတိုင်းတွေးတိုင်းတတိထားပေါ်တိုင်းပေါ်တိုင်းတတိထားပြီးကြည်ပေးပါလှုပ်ခြင်းနဲ့စိတ်ကြွားခြင်းနဲ့စိတ်ပေါ်လာရင်လည်းတတိထား တင်းတယ်တောက်တယ်ပူတယ်ဘောလိုင်းလဲတင်းတာကိုသွားညွတ်တဲ့စိတ်ပူတာကိုသွားတည်တဲ့စိတ်ရုပ်ကသူ့အတူတင်းပြယုံတက်တက်ပဲတိတာကနာအဲ့နန္တရားလေးကပူတာပေါ်ပူတာသွားတည်တယ်တင်တာပေါ်တင်တာသွားတည်တယ်တောင်းတာပေါ်တောင်းတာသွားတည်တယ်ကြိုက်တာပေါ်ကြိုက်တာသွားတည်တယ်ပြောင်းပြောင်းပြီးတော့တိတတ်တဲ့နာလေးညွတ်ညွတ်ပြီးတိတတ်တဲ့သဘောလေးပြောင်းတတ်ညွတ်တတ်တဲ့နာရသဘောလေးကို သေးသေးချာချာစောင့်ဆောင်စောင့်ဆောင်ပြီးတော့ရှုဘာမှရှုစရာမရှိတော့ဘူးဆိုနှာသီးဝလေးလေးဝင်နဲ့လေးလေးလေးလေးရှူခြင်းသိပေါ်လို့ရှူရပြန်ပြီပြန်ထုတ်ခြင်းနဲ့စိတ်ပေါ်တယ်ပြန်ထုတ်ရပြန်ပြီအဲဒီရှူခြင်းနဲ့စိတ်ထုတ်ခြင်းနဲ့စိတ်အဲ့ဒီစိတ်ကိုပဲဒလဇတ်တလိုက်ပြီးတော့တတိထားပြီးတော့ကြည့် လောဘစိတ်လေးဖြစ်လိုက်ဒေါသစိတ်ကလေးတွေဖြစ်လိုက်ဘာပေါ်ပေါ်ပေါ်လာပြီးမှန်သမျှအရှုခံမယ်ပေါ်လာတဲ့စိတ်လေးမြောင်ကြည့်သူကသူဖြစ်ပြီးပြက်သွားတာကိုတွေ့ရလိမ့်မယ် ပေါ်တိုင်းပေါ်တိုင်းစိတ်တွေကိုတတိထားမလွတ်ပါစေနဲ့တတိထားပြီးစောင့်ကြည့်ပါတတိဉာဏ်ပညာနဲ့စောင့်ကြည့်မှရပါတယ်တွေးရင်တွေးတဲ့စိတ်ကြံစည်ရင်ကြံစည်တဲ့စိတ်ပေါ်သမျှစိတ်တွေကို ပေါ်တိုင်းပေါ်တိုင်းတတိထားလှုပ်ခြင်းနဲ့စိတ်ပေါ်တယ်ပြင်းရင်နဲ့စိတ်ပေါ်တယ်လိုက်လှုပ်မပေးဘဲနဲ့အဲ့ဒါလေးကိုမြင်အောင်ကြည့်ပေးမြင်အောင်ကြည့်ပေးလှုပ်ခြင်းနဲ့ဆိုတဲ့စိတ်ပြင်းရင်နဲ့ဆိုတဲ့စိတ်ကြွခြင်းနဲ့ဆိုတဲ့စိတ် ကြွားခြင်းနဲ့စိတ်မာခြင်းနဲ့စိတ်လှုပ်ခြင်းနဲ့စိတ်ပြင်းခြင်းနဲ့စိတ်လေးကိုပေါ်တိုင်းပေါ်တိုင်းမှာတတိထားစောင့်ကြည့်သိခံပြီးတော့ကြည့်ပေးရတယ်။ငါလှုပ်ခြင်းတိုင်းထားလှုပ်လိုက်ပြင်းခြင်းတိုင်းပြတ်ထားပြင်းလိုက်ဆိုရင်အင်မတန်နုညံ့တဲ့ဖမ်းရခက်တဲ့ဒီစိတ်ကို မမြင်တော့ဘူးရှုလို့မရတော့ဘူးအဲ့ဒါကြောင့်မို့ခန္ဓာကိုယ်သားလေးအိန္ဒြေကာယိန္ဒြေကိုလုံအောင်ထား အဲ့ဒီမှာမနှောပေါက်ကနေမှဖွင့်ပြီးတော့စိတ်လေးတစ်ခုပေါ်တိုင်းပေါ်တိုင်းတတိထားဘာမှအဲ့ဒီကနေမပေါ်ဘူးဘာရှုရမှမသိဘူးဆိုရင်ဝင်နဲ့လေဝิญဉ်နဲ့စိတ်လေးလေးရှုခြင်းနဲ့စိတ်ထုတ်ခြင်းနဲ့စိတ်အဲ့ဒီစိတ်ကိုပြန်ရှုသူ့အနဲ့သူကိုအတွေးတွေပေါ်လာတယ်ဆက်တိုက်ဖြစ်နေတယ်ဆိုရင်အဲ့ပေါ်ပေါ်ပေါ်ပေါ်လာတဲ့အတွေးတွေကိုစောင့်ပြီးတော့ရှုပေးပါတတိထားစောင့်ကြည့်ဣရိယာပုတ်ကို ခိုင်ခိုင်မှန်မှမလုံမပြင်းမနဲ့အသာလေးငြိမ့်နေမှစောင့်ကြည့်ရတာတတိထားပြီးတော့စောင့်ကြည့်ပါ တတိထားစောင့်ကြည့်ပေးပါတွေးတဲ့စိတ်ကြံစီတဲ့စိတ်ဖမ်းလို့မရရင်နှာသီးဝါးလေးမှာပဲတတိလေးကိုပြန်ပြီးတော့ရှူခြင်းတဲ့စိတ်ပြန်ပြီးတော့ထုတ်ခြင်းတဲ့စိတ်မြအောင်ပြန်ကြည့်တွေးတဲ့စိတ်ကြံစီတဲ့စိတ်ဒေါသစိတ်တောကစိတ်အတိတ်တွေးတဲ့စိတ်နာကတွေးတဲ့စိတ်ဆိုတဲ့စိတ်တွေဒလဇတ်ပေါ်နေပေါ်နေတဲ့အပေါ်မှာပဲတတိထားပြီးတော့ပေါ်တိုင်းသည့်ပေါ်တိုင်းသည့်စိတ်လေးတစ်လုံးပေါ်တစ်လုံးသည့်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 ဖြစ်နေရတဲ့စိတ်တွေသည်ငါကိုမဟုတ်ငါဥစ္စာမဟုတ်ငါမဟုတ်လို့ညာနဲ့မှာပိုင်ပိုင်နိုင်နိုင်ကြီးသိရင်နန္တရားဘောကနေမှာဒိဋ္ဌိကိုခွာတာဒီစိတ်ကိုငါစိတ်ဒီယုတ်ကြီးကိုငါယုတ်ပူတာလဲငါပူတယ်ကြိုက်တာလဲငါကြိုက်တယ်ဆိုပြီးတော့တန်ငါငါနဲ့ဒိဋ္ဌိနဲ့အယူလွဲပြီးလာခဲ့ရတာတကယ်တမ်းကျတော့ဒီယုတ်ဓမ္မနန္ဓမ္မတွေဟာငါကိုလည်းမဟုတ်ငါဥစ္စာလည်းမဟုတ်ငါလည်းမဟုတ်ပါလား ရုပ်တွေကလည်းဖောက်ပြန်နေတဲ့သဘောတက်တက်နာနေရလဲပြောင်းပြောင်းပြောင်းပြောင်းညှို့ပြောင်းပြောင်းပေါ်နေရတာနာငါလဲတတ်တတ်နာငါလဲသူ့သဘာဝလဲသူ့လို့သူလို့နေတာရုပ်တွေပြောင်းလို့နာပြောင်းတာရုပ်ချုပ်ရင်နာနေလဲချုပ်ချုပ်သွားတာပဲတကယ်တမ်းကျတော့ဒီယုဒ္ဓမနန္ဒမတွေဒီငါကိုလည်းမဟုတ်ငါဥစားလည်းမဟုတ်ငါလည်းမဟုတ်ပါလားအမှန်ကိုမြင်လာအောင်လို့သဘာဝအမှန်တွေကိုမြင်အောင်ကြည်ခိုင်းတာ တတိထားပြီးတော့စောင့်ကြည့်ပါစိတ်တွေတလုံးပေါ်ရင်ပေါ်ရာတိပြောင်းလဲသွားရာတိပေါ်သည်မြစိတ်တွေကိုပေါ်တိုင်းပေါ်တိုင်းတတိထားစောင့်ကြည့်ပေးပါ အဲယောဂီတို့အားလုံးအင်ဂျင်လေးတွေစစ်ထားလိုက်ပါတော့ခြေပြေချင်းဖြုတ်လို့ရပါပြီခြေပြားလေးတွေလက်ပြားလေးတွေတွေးလိုက်ဆန်းလိုက် လေ့ကျင့်ခန်းလေးလုပ်ပြီးမှဖြုတ်ပေးပါကိုမင်းမလိုက်အားလုံး